ဒီနေ့အာယုံစွန်နေစွန်ညနေဖြောလူရှင်များကဥတင်ရွှေဒေါခင်စန်းမိသားစုတို့ကလှူဒန်းပါတယ်အာယုံစွန်နေစွန်တနေကုန်ပေါ့ဒီနေ့ဒါနာနဲ့ဆက်စပ်ပြီးတော့တရားဟောပြီးမယ်1366ခုနှစ်ဝါကောင်လာပြီဥပုပ်နေ ဌာနကုသိုလ်ရဲ့သဘောတရားပေါ့ရှေ့ကဌာနကုသိုလ်ပြုသွားဖို့သူယူเสียရပေါ့တရားနာတယ်ဆိုတာကိုယ်အလှက်ကြတော့ဘလို့ကုသိုလ်ပြုမယ်စိတ်နေစိတ်ထားဘလို့ပြုပြီးမယ်ပြောင်းလဲမယ်ဆိုတာလေးတွေကိုသဘောပေါက်နားလည်ထားဒါနဆိုတာဟာကရုဏာနဲ့ပညာနှစ်ပါး ဥစည်းပြီးဖြစ်ပေါ်လာသောကုသိုလ်မျိုးကရုဏာဆိုတာစာရမဲ့တောင်းရမဲ့ပုဂ္ဂိုလ်တွေဆင်းရဲနေတဲ့ပုဂ္ဂိုလ်တွေများကိုမြင်တွေ့ကြရတဲ့အခါမှာပေးရင်ကန့်ကျင်တယ်သူတို့အော်သူလိုပဲစာရမဲ့တောင်းရမဲ့ဆင်းရဲနေတာပဲဆိုပြီးတော့အဲ့လိုကရုဏာတရားတွေဒုက္ခိတတ္တဝါဆင်းရဲနေတဲ့ဒုက္ခိတတ္တဝါကိုတွေ့ရမြင်ကြရတဲ့အခါမှာ လူကျင်တန်းကျင်တဲ့ပိတ်ကျင်ကန့်ကျင်တဲ့စိတ်ဖြစ်ပေါ်လာအဲ့ဒါကိုကရုဏာတရားလို့ခေါ်တယ်တဏှာတော့ပေါ့တဏှာတဲ့သဘောကရုဏာတရားလို့ခေါ်တယ်ဒုက္ခိတတ္တဝါအာယုပြုတယ်သူကမေတ္တာဆိုတာကယဟန်တန်ဃာတွေဆိုရင်ကိုပြညိုးတယ်ပေါ့လူတွေဆိုရင်ခင်မင်တယ်ပြညိုးမှုခင်မင်မှုအကြောင်းခံပြီးတော့မေတ္တာတရားရှိတဲ့ပုဂ္ဂိုလ်ဒီမှာလည်းပဲ ဒါနကုသိုလ်ဆိုတာဖြစ်တယ်အမှန်စင်စစ်မှာကတော့ဖြစ်ရှေးသူတော်ဟောင်းများဖရာစာသူတော်ကောင်းများဒီလိုဒါနပါရမီကုသိုလ်တွေပြုသွားတယ်ဒီဒါနအကျိုးရှိတယ်လို့ကံနဲ့ကံအကျိုးတရားကိုသဘောပေါက်နားလည်ယုံကြည်ပြီးတော့မိမိပြုတဲ့ကုသိုလ်ကောင်းမှုပုံမှာညာရှင်ပြီးတော့လှူဒန်းတဲ့သဘောတရားဒါနာပါပဲ။နည်းသည်များသည်မဟုတ်ပါဘူး။ ပန်းတပွေရေတစ်ခွက်ဆွန်းတစွန်းဒီလိုကုသိုလ်တွေကလည်းပဲမြင့်မြတ်တဲ့အသိဉာဏ်ပညာပါသွားမယ်ဆိုရင်အင်တန်ကြုတ်ကြည့်တယ်ရှင်မမောကလန်တဝတိရနတ်ပြည်ကြွားတဲ့ခါကျတော့နတ်ပြည်မိုင်းကြီးတွေအင်တန်ဆန်းကျဲအင်တန်လှတော့သွားမေးတယ်နတ်ပြည်မိုင်းဒီမှာ ရှောက်ပြီးတော့မင်းတို့ဘယ်လိုကုသိုလ်ကောက်မှုမျိုး ပြုလို့ဒီလိုကုသိုလ်ဒီလိုကြည်ကြခံရတဲ့ နတ်ပြီးမှကြီးတွေရရှိပါသလဲလို့လိုက်မေးတော့နာသနာသမီးတွေကပြေဝမှာရှက်နေတယ်သူတို့လှူတဲ့ကုသိုလ်ကနည်းနည်းလေးရတဲ့အကျိုးအများကြီးဖြစ်နေတော့အဲ့တော့မရှက်ပါနဲ့ပြောတာပြောပါဆိုတာတချို့ကသခွားသီးတစ်လုံးတန်ခါဒါနလှူဟုလှူခဲလှူခဲဘူးတယ်နိဗ္ဗာန်ပစ္စယဟောတုဒါနအကျိုးကိုမြင်ပြီးတော့သခွားသီးတစ်လုံးလှူခဲဘူးတယ်ကုသိုလ်ဒီကုသိုလ်ကြဒီလိုအကျိုးရတယ်တချို့ကလည်းပဲ တမာရွယ်လေးတစ်စီးလှူခဲ့ဘူးတယ်ဒီကုသိုလ်ရသူတို့အကျိုးရတယ်အမျိုးမျိုးပါပဲရတဲ့ကျိုးအများကြီးပါပဲဘာဖြစ်တော့ဆိုတော့ခုနကခုပြောလာခဲ့တဲ့ဉာဏ်ပါပဲကရုဏာနဲ့ပညာနှစ်ပါးရှိယူပြီးတော့အသိဉာဏ်ပညာခိုင်မာစွာနဲ့နိဗ္ဗာန်ပစ္စယောဟောတုဣဒံမုံမြအသောခယဝံဟောတုလို့နိဗ္ဗာန်ကိုရည်မှန်းပြီးတော့အကျိုးတရားတကယ်ရှိတယ်ဆိုတဲ့နိဗ္ဗာန်ကိုတကယ်ရနိုင်တယ်ဆိုပြီးတော့အသိဉာဏ်ပညာနဲ့ သူလှူသွားတာပါပဲထက်ထက်မြင့်မြတ်ထက်ထက်မြင့်မြတ်လှူတဲ့ကုသိုလ်ဒီလိုအကျိုးပေးသွားတယ်ပခွာတိတလုံးလှူတဲ့ပုဂ္ဂိုလ်လည်းပဲနတ်ပြည်နတ်ပြည်မိုင်းနဲ့ကြီးကြဲကြဲဓမ္မာရွေးလေးတစည်းလှူခဲ့ခုတဲ့ပုဂ္ဂိုလ်လည်းနတ်ပြည်မိုင်းကြီးကြဲကြဲဆွန်တစွန်းရည်တစ်ခွက်ပန်းတစ်ခွက်စားတဲ့ကုသိုလ်ကောင်းမှုရှင်ရလည်းကြီးကြဲကြဲတွေသွားပြီးတော့အတော်ရည်နဲ့ပြည်မှာသွားအကျိုးတွေပေါ်နေတယ်အဲ့ဒါကိုရှင်မမက္ကလန်တော်တဲ့နတ်ပြည်နေလူပြည်ဆင်းလာခါကျတော့ဒါနအကျိုးကြီးမားပုံကို ဟောပြောတာပါပဲငါကိုယ်တိုင်တွေ့လာခဲ့တယ်မင်းကုသဒါနကုသပြုကြဆိုပြီးတော့အဲကုဒါနကုသဆိုတာပြုရတယ်တချို့ပြုရကောင်းမှမသိဖြစ်နေတတ်တယ်ဗုဒ္ဓမြတ်စွာသာသနာတော်တွေ့တဲ့အခါမှာမိမိအသိဉာဏ်ပညာပေါ်မှာတည်မီပြီးတော့ကုသကောင်းမှုအကျိုးအရနဲ့အရမြဖြစ်တာပါပဲမြတ်စွာဘုရားရှင်လက်ထက်တုန်းကစန္ဒပိဿတမင်းကြီးဆိုတာရှိတယ်သူကဥဇိနိပြည်မှာဘုရင်ကြီးပါပဲ တဏ္ဍပိဿတမင်းကြီးကမေတော်မိဖုရားပေါ်မှာဝမ်းပိုက်ပေါ်မှာပိတ်ကူဖြတ်ပြီးတော့တဲသွားတာကိုအကြောင်းခံပြီးတော့ပရိသန္တိနေပြီးတော့မွေးလာတဲ့မင်းပိတ်ကူမိဖုရားကြီးရဲ့ရင်ဘတ်ပေါ်တဲသွားတဲ့ခါမှာပိတ်ကူရဲ့အတွေးရောက်ပရိသန္တိတည်သွားတာသန္တာပိဿတမင်းတတ္တဝမြတ်ကံအမှန်ဆန့်ကျင်တယ် အဲ့တော့သန္တာပိဿတမင်းရဲ့ဥဇဏိပြည်မှာဘုရင်လုံးနေတော့တနေ့သောအခါမှာမဟာကိစ္ဆယနာခေါ်တဲ့လူလင့်ဆိုအမှန်ပေါ့လေမဟာကိစ္ဆယနာခေါ်ပြီးတော့ငါဖះကိုဖူးခင်တယ်ဒါနာပြုခင်တယ်ဒါကြောင့်ဖះကိုသွားပေးပေးပါလို့ဖះကိုသွားပေးခိုင်းတဲ့ခါကျတော့မဟာကိစ္ဆယနာအမှန်ဥဆောင်ပြီးတော့နောက်လိုက်9ဦးစုစုပေါင်း10ဦးမြတ်စွာဘုရားရှင်ထံလာတယ် ဘုရားရှင်တန်လာတဲ့ခါကျတော့မြတ်စွာဘုရားရှင်ဇီတောင်ကျောင်းတော်မှာတရားဟောနေတဲ့အခိုက်အကွာတွေးကြုံလို့ပါရမီကလည်းအမှန်ထူးခြားတဲ့ပုဂ္ဂိုလ်တွေဆိုတော့ပရိသတ်အစွန်ကနေပြီးတော့တရားနာရင်နဲ့သစ္စာလေးပါးတယောက်ပြီးပြီးတော့ယဟန္တာဖြစ်တော်မူတယ်မဟာကိစ္ဆန္ဒအမတ်အမှုရှိတယ်ပရိသတ်အမတ်၈ဦးဒေသနာတော်ရဲ့အဆုံးမှာယဟန္တာဖြစ်တော်မူရဲ့ တရားပွဲပြီးတော့မြတ်စွာဘုရားရှင်တန်သာသနာဘုံထဲဝင်လို့တဲ့အကြောင်းရှုပ်တဲ့အခါမှာမြတ်စွာဘုရားအေဟိဘိကုခေါ်လိုက်တဲ့အခါမှာလူအပင်ပြောက်ပရိက္ခရှစ်ပါလွယ်ပြီးသားယဟန်ဖြစ်သွားတယ်အေဟိဘိကုယဟန်ယဟန်တယဟန်ကြီးတွေကြီးပါရမီဆိုတာကိုယ်မှပြည့်ဝရှိတဲ့ဆိုရှင် လွယ်ပါတယ်မပြည့်သေးရင်ကခက်တယ်မပြည့်သေးရင် ပြည့်အောင်လိုရတယ်မဟာကိစ္စရဏအမှုရှိတဲ့အမျိုးသားအမျိုးကောင်းသား၈ဦး မြတ်စွာဘုရားရှင်ရဲ့တရားကိုနိုင်ကြတဲ့ယဟန္တာဖြစ်တော်မူပြီးတော့အဲ့ဒီပုဂ္ဂိုလ်ယဟန်ဖြစ်ကုန်ပြီ။ဒါပါလွယ်လိုက်လိုက်ဟဲ့စဉ်းစားရတယ်။သူတို့ဖြစ်လာတဲ့ပါရမီကနည်းပါမလားမနည်းပါဘူး။ဒါကြောင့်မို့ပါရမီပြည့်အောင်ဖြစ်ရတယ်ဒါနပါရမီပြည့်အောင်ဖြစ်ရတယ်သီလပါရမီပြည့်အောင်ဖြစ်ရတယ်နိခမပါရမီပြည့်အောင်ဖြစ်ရတယ်ပါရမီတွေပြီးပြီးလာရလို့ရှင်လောကသံတရားထက်မှာကြာကြာမနေရတော့ဘူးပေါ့ပါရမီတွေပြည့်စုံသွားပြီဆိုရင်ယဟန္တာဖြစ်သွားတာပါပဲ အဲ့လိုအဲ့တော့ယဟန်ဖြစ်ပြီးတော့ဘုရားရှင်တန်သွားလျှောက်တော့မြတ်စွာဘုရားဥဇဏီပြည်ဘရင်သာဏပိစ္ဆတမင်းကနေပြီးတော့မြတ်စွာဘုရားရှင်ကိုဖူမျောလိုကြောင်းအလှူဒါနကုသိုလ်ပြုလုပ်တဲ့အတွက်ကြောင့်မို့ဖျက်တပြီးတော့များကိုဘုရားကိုပြောဖို့စီလှောလိုက်ပါတယ်ဘုရားမြတ်စွာဘုရားဥဇဏီပြည်ကိုကြွားတော်မူပါဘုရားလို့သွားလျှောက်တော့ငါဘုရားကြွားဖို့မလိုတော့ပါဘူးတဲ့သင်တို့ ပြောရရင်သင်တို့ကိုပဲလင်မြတ်စွာဘုရားစန္ဒပိဿတမင်ကြီးကကြည်ညိုပါလိမ့်မယ်ငါဘုရားကြွားလိုက်ဖို့မလိုတော့ပါဘူးလို့ဘုရားမကြွားလိုက်တော့ဘူးဓမ္မကိစ္စနာမှုရှိတဲ့ယဟန္တာကြီး၈ပါးဥစ္စနိပြည်ကိုကြွလာတဲ့ခါကျတော့လမ်းကြားတနေရာမှာတေလပါဏလိနိဂုံးရွာဆိုတာရှိတယ်။အဲဒီတေလပါဏလိနိဂုံးရွာတဲ့ကိုဆောက်ခံကြွရဟန္တာ၈ပါးဆောက်ခံကြွတော့ အဲ့ဒီတေလပန္နိနိကိုရောက်မှာအရင်ကတထိတ်နှစ်ဦးရှိတယ်တထိတ်သမီးနှစ်ဦးရှိတယ်တူကအယုတ်ချောသပင်အမတန်ကောင်းတယ်တူကသပင်မကောင်းအယုံချောဘူးတထိတ်နှစ်ဦးရှိတယ်တထိတ်သမီးနှစ်ဦးရှိတယ်အဲ့နှစ်ဦးတကအယုတ်ချောပြီးတော့သပင်အလွန်ကောင်းတဲ့တထိတ်သမီးတူဟာကံမကောင်းအကြောင်းမှလာတော့မိဘများကွယ်လွန်သွားတဲ့ခါမှာဆင်းရဲသွားရှာတယ်ဆင်းရဲပြီးတော့အထိတ်တော်နဲ့ လူနေရတယ်ဆင်းဆင်းရဲရဲနေရတယ်အယုံမချောတဲ့ဆပင်မကောင်းတဲ့တထေသမီးကတော့တထေဖြစ်လက်ရှိတယ်မာကိစ္ဆာနာမှုရှိရဟန္တာ၈ပါးရွာတဲ့တန်းဆွမ်းကန်ကြွလာတော့ခုနဆင်းရဲသွားတဲ့တထေသမီးလေးကကြီးညိုတာနဲ့ဩငါမှလှူစရာလည်းဘာမှမရှိဘူးငါလှူတန်းလိုက်ရှင်လေဆွမ်းလှူခြင်းလို့သွားပစ် ရှင်ဘုရားတို့ဒီတော့အိတ်ကြွတော့မှာဗျာဒီတော့သူရဲ့ဆုံးသူခံတော့မှာဗျာလို့ပပယ်ခိုင်းလို့ယန္တာရှစ်ပါးအိမ်ပေါ်ပဲပြီးတော့ထားထားပြီးတော့အထိန်တော်ကိုသူရဲ့စပင်ကို ဖြတ်ပြီးတော့သွားရောင်းခိုင်းတယ်စပင်ကကောင်းတော့စပင် ဖြတ်ပြီးတော့သွားရောင်းခိုင်းတယ်အရင်ကဟိုဘက်တထေသမီးကသူ့ပေါ်မှာသူ့မှာစပင်တွေအမြဲတမ်းဝယ်တောင်းတယ်အရာပေးမယ်တထောင်ပေးမယ်မရောက်ဘူးခုတော့သူတတိယပြီးတော့ အဲ့ဒီတထေသမီးထံသွားရောင်းခိုင်းတယ်သပင်ဖြတ်သွားရောင်းခိုင်းတယ်ငွေရှစ်ကြမရတယ်လူများနော်နှစ်လိမ့်တာဟောတာအရင်တော့ထောင်စီပေးတယ်ခုတော့ကိုကသွားရောင်းတဲ့ခါကျတော့ငွေရှစ်ကြပဲပေးတယ်အဲ့ဒီရတဲ့ငွေရှစ်ကြနဲ့ဈေးထက်သွားစားစရာတောက်စရာတွေအထိန်တော်ဝယ်ချက်ချက်ပြီးတော့ဆွန့်ကတ်တထေသမီးကသပင်ခေါင်းတုံးထားတော့ရှဲလို့အပြင်မထွက်ရဘူး ယဟန်တွေကလည်းပဲစောစောစီးစီးတွေကပဲသူ့ကိုသူတို့မြင်ထားတာကိုသူတို့လာပြီးတော့ပဲပြီးတော့သူတို့လာရှိခိုးထားတာအထေသမီးမြင်သွားတော့ဆုံးနေပဲတွေကန့်ပြီးတဲ့ခါကျတော့ခုနမိတ်ကလေးကိုမတွေးပါလားလို့ယဟန်တွေကမေးတော့သူ့စပိန်ကိုဖြတ်ပြီးတော့ရတဲ့ငွေရှစ်ကြမ်းနဲ့ရှင်ဖျားတို့ဆုံးချက်ပြီးတော့လှူပါတယ်ဗျာရှက်လို့အိမ်ထက်ကမထွက်ရဘူးကဲသွားခေါ်ခဲ့ပါဆိုတော့သွားခေါ်တာထွက်လာကြုံကြီးနဲ့ထွက်လာတယ် သာသနာတော်အင်မတန်ကြီးညိုတယ်သူလှူဒန်းလို့တဲ့စေတနာကိုစဉ်းစားကြည့်စပိန်ဖြတ်ပြီးတော့လှူတယ်ဘာမှပိဿာမရှိတော့စပိန်ဖြတ်ပြီးတော့ရောက်လို့ရတဲ့ငွေနဲ့ဆွန့်ချက်ပြီးတော့လှူတာသူစေတနာဘလောက်ထက်သန်တယ်လဲလို့သံဃာတော်ရှင်မြတ်မြတ်ရဲ့ဂုံတော်ကြီးစုတော်ရည်စူးပြီးတော့ရှိခိုးဥချလိုက်တဲ့တပြင်းနဲ့စပင်အလိုလိုပေါက်ပြီးသွားဖြစ်သွားတယ်။ငကိုအတိုင်းဖြစ်သွားတယ်ဘုန်းတော်ပြင်သက်။စပင်ဘာဖြစ်သွားပြီ ဘုရားပိပိသားများယုံရယုံရတော့မသိပါဘူးနော်မယုံဘူးလားအဲယုံကောင်းပါတယ်မလားသရတရားဟုတ်လားကြည့်အဲ့ဒီနိတုအခြားတရားမှာအများကြီးပါပဲဝတ္ထုကြောင့်စီအများကြီးရှိတယ်အင်္ဂုတ္တထာထာမာကိစ္ဆယနာတုတ်တန်ထဲမှာဝတ္ထုထဲမှာပါတယ်အဲ့ဒါရှိခုလိုက်တဲ့ဒီပြိုင်နဲ့ဝမ်းမြောက်ဝါသာရှိခုလိုက်ရင်ဒီပြိုင်နဲ့စက်ပင်းလေးအကုတ်ပုတ်သွားတယ်ငကိုတဲ့အတိုင်းပဲအဲ့ဒီဆုံးအလှူခံပြီးတော့ ရဟန္တာကြီး၈ပါးဇန်အဘိညာဉ်နဲ့အဲ့ဒီတိလပတ္တိနိဂုံးရွာကြီးကနေပြီးတော့ဥဇဏီပီကိုဇန်နဲ့ကြွသွားကောင်းကင်ဘုံနဲ့ကြွရှင်ဘီရင်ရဲ့ကိစ္စနဝန္ဒခေါ်တဲ့မင်းဥယျာဉ်မှာသွားပြီးတော့စခန်းချအဲ့ဒီမှာဆုံးဖုံပေးဥဇဏီပီမင်းရဲ့ဥယျာဉ်ထံမှာဆုံးဖုံပေးပြီးတဲ့ခါကျတော့ဥယျာဉ်မှုကို ရှင်ဘီရင်တန်လွှတ်လိုက်ရှင်ဘီရင်ကြီးလိုက်လာတယ်လိုက်လာပြီးတော့အာလပသလံပလျှောက်ထားပြီးတော့ တခါတော်မင်းကြီးမြတ်စွာဘုရားရှင်ပြခိုက်တဲ့ခါကျမြတ်စွာဘုရားရှင်ကသင်တို့ကိုပဲရှင်ပြန်က ကြည်ညိုပါလိမ့်မယ်ငါဘုရားကြွားစရာမလိုတော့ဘူးရှင်ပြန်ကြီးကိုကြည်ညိုလိမ့်မယ်ပဲရှိအောင်တရားတွေဟောပါလို့မကြလိုက်တယ်ဒါကြောင့်မြတ်စွာဘုရားမကြွားတော့ဘူးရှင်မြတ်တို့ဒီနေ့ဆွမ်းပံမှာဖုံးပေးပါတယ်လေဘုရားတိလပန်တိနိဂုံးရွာသူဆက်ပင်ရောက်ပြီးတော့ရတဲ့ငွေနဲ့ဆွန့်ချလှူလိုက်တဲ့အကြောင်းအဲ့ဒီဆွန့်လှူခံပြီးတော့သင်မင်းကြီးရဲ့ဥယျာဉ်မှာပဲသူဆွန့်ဖုံးပေးတဲ့အကြောင်း ပြောပြတယ်ဘုရင်ကြီးဩဒီလောက်ဉာဏ်ပညာတရားတရားရှိတဲ့မြို့သမီးဒီမြို့သမီးကိုမိဖုရားကြီးနှုတ်ထရရင်တိုက်ပြီးတော့လဲကောင်းသာသနာတော်လဲကောင်းလူလူတွေလဲကောင်းဒီလိုအသိဉာဏ်ပညာရှိပြီးတော့တရားတရားကိမတဲ့ပုဂ္ဂိုလ်မျိုးကိုမိဖုရားမြောက်ရှင်ကောင်းမှာပဲစဉ်းစားပြီးတော့နတ်တော်ကိုပြန်ပြီးတော့ယထာတွေပဲလှောက်အဲ့ဒီမြို့သမီးကိုဖြစ်ချင်း သန္တပိဿတာနိုင်ငံကိုခေါ်ယူပြီးတော့မိဖုရားကြီးဖြုတ်သွားမြှက်လိုက်တယ်မိဖုရားကြီးဖြစ်သွားပြီဘာဖြစ်သွားပြီမိဖုရားကြီးဖြစ်သွားပြီဆင်းရဲရနေဘာဖြစ်သွားပြီလဲချမ်းသာသွားမိဖုရားဆိုတော့ဘယင်ပဲပေါ့ဒါကိုဒိဋ္ဌဓမ္မဝေဒနိယကံလို့ခေါ်တယ်ကုသိုလ်တစ်ခုမှာစိတ်ဖြစ်ပုံဟာဇော့ခုနှစ်မျိုးရှိတယ်ဇော့ခုနှစ်မျိုးဆိုတာစိတ်လှင်လှင်မြန်မြန်ဖြစ်တဲ့စိတ်ကိုဇော့လို့ခေါ်တယ်ခု ကိုအလှရှင်များကြည့်လှရှင်များစိတ်ထားကုသတွေဖြစ်နေတယ်ဟုတ်လားမလှူမီတဲ့ဟာလည်းပဲဖြစ်နေတယ်ဟုတ်လားခုလည်းဖြစ်နေတယ်ဟုတ်လားအဲ့စိတ်ကမရေမတွက်နေလောက်အောင်ဖြစ်နေတယ်တခါလေကုသစိတ်တွေအဲ့ဖြစ်တဲ့ကုသစိတ်တွေထဲမှာဇောဆိုတာရှိတယ်လင်မြန်စွာဖြစ်တဲ့ကုသစိတ်ဇောပေါ့ပထမဇောဖြစ်စဲမှာစိတ်ထက်သန်ရင်ဒိဋ္ဌဓမ္မဝတ္တနိယကခုလောလောဆယ်အကျိုးပေးတယ် ပထမဇောမှာထက်တန်ရင်လွတ်လွတ်စေကျူပေးတယ်တတမဇောကိုရဟိုးနောက်ဆုံးဇောမှာထက်တန်ရင်ဒုတိယဘွားမှာကျူပေးတယ်အလယ်ဇောငါးချင်မှာထက်တန်ရင်တတိယဘွားကစပြီးတော့နိဗ္ဗာန်ရတဲ့အထူးကျူပေးတယ်ဘဝဗိဓမာလေးပတ်ချက်ချက်ရှိတယ်ဇောခုနှစ်ချက်ပထမဇောမှာစိတ်တရားတရားထက်တန်ရင်လက်ရှိပြစ္ဆုတ်ပံဘဝမှာအကျိုးပေးသည် နောက်ဆုံးတတမဇောမှာခုနှစ်ခုမြောက်ဇောမှာထက်တန်ရင်ဒုတိယဘွားမှာကျုပ်ပေးသည်အလယ်ဇောငါးချယ်မှာထက်တန်ရင်တတိယဘွားကစ၍နိဗ္ဗာန်ရတဲ့အထိဘွားဒီမှာကျုပ်ပေးသည်တဲ့အတုကုကိုကောင်းပါဦးဆက်ပြီးဖြားပြီးတော့လှူလိုက်တာနော်ဒါကြောင့်မို့နဲသည်များသည်မဟုတ်မိမိတရားတရားပေါ်မှာတည်မိတယ်မိမိရဲ့ဉာဏ်ပညာပေါ်မှာတည်မိတယ် မလှူရဲမလှူရဘူးဆိုမနေနိုင်ဘူးလှူကျင်တဲ့စိတ်ထက်တယ်လည်းဖြစ်တယ်အဲ့ဒါလို့ထက်မြက်တဲ့လှူရဲတန်းရဲစွန့်လွှတ်ရဲတဲ့မြင့်မြတ်တဲ့စိတ်စေတနာမျိုးနဲ့ကုသိုလ်ပြုရင်ထူခြားသောအကျိုးကို ပေးတာဒီဒါလေသူခုစရာအဲ့တော့တိလပန္တိနိကိုရွာသူဟာခုဘယင်မိဖုရားကြီးဖြစ်သွားပြီချစ်ချစ်ချမ်းသာသွားပြီဒါဘသူကကျိုးပေးပါလဲ ဒါနကုသိုလ်ကအကျုပ်ပေးတာပါပဲဒါဒါနကုသိုလ်အကျုပ်ကြီးမားပုံကိုဘုန်းကြီးတို့တရားတရားတရားနာပိဿမြတ်သဘောပေါက်နားလည်ဖို့အဲ့တော့ဒါနကုသိုလ်ဟာအကျုပ်၅မျိုးရှိတယ်အကျုပ်၅မျိုးရနိုင်တယ်တဲ့အလှရှင်ဒါနရှင်ကို လူအမြတ်ကချစ်ခင်တယ်လိမ့်စားတယ်ချစ်ခင်လိမ့်စားတယ် ဩသူကတရားပြတ်ရှိပါပြီတဲ့လှူနေတန်းနိုင်ပါပြီတဲ့လှူရည်စက်လက်နဲ့မကွာလှူရဲတန်းရဲပါပြီတဲ့ဆိုပြီးတော့အများကချစ်ခင်ကြတယ်နှစ်သူတော်ကောင်းသူမြတ်လောက်များကလည်းပဲအဲဘယ်သူဘယ်အမျိုးသားဘယ်မျိုးသမီးများတရားတရားရှိတယ်ဟဲ့တို့မှဘာခက်ခက်ရှိတယ်ဆွန့်ခက်ခက်ရှိတယ်ကြောင်းခက်ခက်ရှိရှိအဲ့ထံသွားလှူခံတယ်သူတော်ကောင်းအရှင်မြတ်တရားလည်းပဲ တို့ရတို့နေရဌာနတွေမှာဘသူကသရတရားကောင်းတယ်ဘယ်မျိုးသားသရတရားကောင်းတယ်ဘယ်မျိုးသမီးသရတရားကောင်းတယ်ဒါသူတော်ကောင်းသူမြန်လုံးရလည်းပဲအဲ့ဒီပုဂ္ဂိုလ်ထံချက်ကတဲ့ဝင်ထွက်သွားပြီးတော့သူခံတတ်တယ်အကျိုးသရသရတရားမရှိတဲ့ပုဂ္ဂိုလ်ထံသွားပါမလားမသွားဘူးသရတရားရှိတဲ့ပုဂ္ဂိုလ်ဆိုတာယဟန်တန်ကတော့များရင်ပြပြသလဲခရီးဥစုဆိုလို့ကြွတော်ဦးဝါဖျားထိုင်တော်ဦးဝါဖျားဩရှင်ဖျားမြတ်ဘာမြတ်လူရှိပါသလဲဖျားဆောင်းပုံပြီးပြီလေဖျားဘာကိစ္စရှိပါသလဲဖျား အပြပြသလဲမိမဲ့ချုပ်ထားတယ်ဒရာတရားရှိတဲ့ပုဂ္ဂိုလ်များကြီးရှင်ခိဥယူဆုတတ်တယ်တဲ့အဲရမျိုးသူတော်ကောင်းတွေကလည်းပဲအဲ့လိုဒရာတရားရှိတဲ့ပုဂ္ဂိုလ်ထံသွားတယ်တဲ့နှစ်အကျိုးတချို့ပုဂ္ဂိုလ်ကအိမ်ပေါ်ဖုံးရောက်ချင်းမျက်နှာကြီးသုံးမှုံပြီးတော့တကယ်တည်းမှာပဲဘာမှလို့လို့မသိဘူးဟိုတခါတော့ဒီတကောတခါလာပြီးရင်ဒီတခါလာပြန်ပြီဘာမှလှုပ်လှုပ်ခံမလို့မသိဘူးဆိုပြီးတော့မျက်နှာသုံးသုံးမှုံမှုံနဲ့အဲ့ဒါမျိုးတွေကလောက်ကောင်မရှိပေဘူးလား ရှိတယ်သူလည်းတွေ့ခဲ့ဘူးတယ်ကြုံလည်းကြုံခဲ့ဘူးတယ်ကိုကသွားအလှခံတာမဟုတ်ဘူးဆွန့်ရတာနဲ့ပဲသူတွေ့ခဲ့ဘူးတယ်ဘုန်းကြီးတို့မန္တလေးမှာစာနေတော့တွေ့ခဲ့ဘူးတယ်ဆွန့်သွားရတာသွားလှခံတာဝဲဆွန့်သွားရခါကြပြောခံရဘူးတယ်အဲ့ဒီအိမ်ဘရောမှမသွားတော့ဘူးဘုန်းကြီးတို့ဆွန့်သွားရတာပြောခံရလို့သုံးကောင်းတဲ့ရင်ချီးမွမ်းတဲ့ဂုံကိဂုံတဲ့ရင်တွေကြော်ကြားတယ် ဟဲ့ဘယ်သူဟာဟဲ့ဘယ်ဘယ်ဘယ်မျိုးသားဘယ်မျိုးသမီးဟာဟဲ့သရတရားရှိတယ်ဘယ်မှာဆိုသူတို့ရဲ့လှူကပီးတွေထိုးထားရတာဘယ်နေရာမှာဆိုလွှဲလို့မလွယ်ဘူးဟိုနေရာမှာကြောင်လှူဖရလှူလို့ဇေယတဆောင်လှူလို့သင်္ကန်းလှူချီပတိဖဏလှူလို့ဩသူတို့သူတို့မပါတဲ့လှူဆိုတာဘယ်မှာမှကိုမရှိဘူးဒုနဲ့ပယ်မှာတော့ဖြစ်ဘယ်မှာဆိုသူတို့လှူပါတာကြီးပဲသူတို့မကြံတင်နဲ့ဟဲ့သွားလှူခံကြဩကောင်းသတင်းတွေကြော်ကြားတယ်တဲ့အဲ့ဒါသုံး ၄ဒါနပါရမီကုသိုလ်ရှင်များဟာလှူရည်တန်ရည်ပရိသတ်ထက်ဝင်ကမှာရဲရဲရဲရဲဝင်နိုင်တယ်ဘယ်အလှူပဲဘလောက်ကြီးကြတဲ့အလှူပွဲကြီးမဆိုပရိသတ်ဘလောက်ကြီးကြကြီးကြရဲရဲရဲရဲဝင်နိုင်ထွက်နိုင်သွားနိုင်လာနိုင်တယ်ရဲရဲတဲ့တတိရှိတယ်သူတို့ကကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေကိုအမြကမြင်နေကြတာဟဲ့ထိုင်ပါဟဲ့ထားပါဟဲ့ဒီဒီကလားဟိုမဟုတ်ကလားတွေ့လို့မွေးလို့ပရိသတ်အလဲကို ရဲရဲရည်ရည်ဝင်နိုင်ထွက်နိုင်တယ်ငါသေတော့နတ်ပြည်ရောက်နိုင်တယ်ကျုပ်ဘယ်နှမှားလဲဒါအကြံပြန်အကျူ၅ပါးရှိတယ်တိလူအများကချစ်ခင်တယ်နတ်တွေလည်းချစ်ခင်တာပါပဲနှင့်သူတော်ကောင်းသူများလောက်များကဝင်ထွက်သွားလာတယ်သုံးကြော်စောတဲ့ရင် ကောင်းတဲ့ရင်တွေကြော်ကြားတယ်လေးပရိသတ်အထက်ကိုရဲရဲရည်ရည်ဝင်နိုင်တယ်ငါ သိပြီတဲ့နောက်နတ်ပြည်မှာဖြစ်တယ်ကျိုးဘယ်မျိုးရှိတယ်အမြတ်ချစ်အပ်သူမြတ်တို့ချင်းကောင်းတရင်ကျွယ်ပွဲလေဝင်ရဲ့ခန္ဓာဆက်သောခန္ဓာဆက်သော ရောက်မြဲနထံဤငါရံရယံလူမျိုးတွေလူကျိုးတွေဆိုကြည့်အများချစ်ခင်သူမြတ်တို့ချင်းသူမြတ် သူမြတ်တို့ချင်းခစ်ကတော့ဆိုတယ်ကောင်းတဲ့င်ကြွယ်ပွဲလေဝင်ရဲ့ခန္ဓာဆက်သောရောက်မြဲနတ်ထံဤငါတံရရန်လှူကြိုးတွေအမြားချစ်အပ် သူမြတ်တို့ချင်းကောင်းတဲ့ရင်ကျွယ်ပွဲလေဝင်ရဲ့ခန္ဓာဆဲသောရောက်မြဲနတ်ထံဤငါရံရရန်လှူကြိုးတွေအမြချေအပ်သူမြတ်တို့ချင်း ကောက်တဲ့င်ကျွယ်ကွယ်လေဝင်ရဲ့ခန္ဓာဆဲသောရောက်မြဲနှထံဤငါတံရယံလှူကြိုးတွေရမှာမူသေးဘူးအများချစ်အားလူမြတ်တို့ချင်းကောင်းတဲ့င်ကျွယ် ဝဲလေဝင်ရဲ့ခန္ဓာဆဲသောခန္ဓာဆဲသောပြည့်သွားတာဆိုတော့ခန္ဓာဆဲသောရောက်မြဲနထံဤငါထံရရန်လှူကြိုးတွေကဗျာမဆိုနိုင်ပေမဲ့မှတ်မိတယ်မလားဒါနာအကျိုးအကျိုးကို နားလည်ပြီးလှူတာနဲ့နားမလည်ပဲလှူတာဘယ်သူကတန်ဖို့ရှိမလဲဟောနားလည်ပြီးလှူတာတန်ဖို့ရှိတယ်တကယ်မို့လှူတဲ့အခါမှာမာမာနမပါတရားဘူးသူ့လူသူ့လူငါလည်းလှူမယ်လောက်ကမှလူရရှိတယ်မလားအဲသူ့လူသူ့လူငါလည်းလှူမယ်ငါလည်းလှူနိုင်သားပဲအဲအဲ့မျိုးတွေအဲ့လိုမျိုးမာမာနပါသွားပြီဆိုရင်အကုသို့ခြံရံသွားပြီအကျိုးရနေသွားပြီဘယ်ညာလက်ကလှူရင်ဘယ်လက်ကိုအသိမပေးရဘူးတဲ့ ဒါနာကုသိုလ်ရှင်များဘယ်လဲကလှူရင်ညာလဲကိုသိမပေးရဘူးညာလဲကလှူရင်ဘယ်လဲကိုသိမပေးရဘူးသူမြတ်သိဖို့မလိုဘူးသူတို့ဆိုလိုတယ်မြတ်စွာဘုရားရှင်လက်ထက်တို့ကတန်ဃာတွေ900တထောင်မဟာဒါနလှူကြီး9ရက်လှူတယ်ဆိုတာလူမရှိဘူးဘုန်းတော်ပြတာယဟန်တန်ဃာတွေကြီးပဲလူတွေမပါပါဘူးဆွန်ရီကွန်ရီဝေယဝေစချက်ပြုတ်တဲ့ပုံကူလည်းပဲရှိတယ်လူမရှိပါဘူး တန်ဃာတော်တွေကြီးပဲခုနှစ်ရက်တိုင်တိုင်မာဒါနလှူတော်ကြီးလှူတယ်တန်ဃာ900လှူတယ်1000လှူတယ်2000လှူတယ်ဆိုတာတွေဟာလူမပါပါဘူးတန်ဃာတော်တွေကြီးပါပဲဝေယဝိသပြုတဲ့လူအ내ကျင့်တာရှိပါတယ်အ내ကျင့်တာရှိပါတယ်ဒါကြောင့်မို့လှူဒန်းတဲ့အခါမှာလှူရဲ့အကျိုးဆိုတာကသီလပေါ်မှာတည်နေတာကိုအလှူခံပုဂ္ဂိုလ်တွေသီလရှိလေလေအကျိုးများလေလေပဲ ယဟန်တပါးမှာသီလဂတိ9000ကျော်ရှိတယ်နေသသီလယဟန်တပါးမှာ9000ကျော်ရှိတယ်ဂတိပေါင်း9000ကျော်ရှိတယ်ကြည့်လူတယောက်မှာအမြဲတမ်း၅ပါး၅ပါးပဲရှိတယ်တကယ်မြဲတဲ့သီလကဘယ်လိုရှိမလဲ၅ပါးပဲရှိတယ်နှိုက်ရှင်လိုက်ရင်နှိုက်ရှင်လို့ရရတာသာသနာ့ဝန်ထမ်းယဟန်တော်တပါးမှာသီလဂတိ9000ကျော်ရှိတယ်ကြည့်တဲ့ဂတိ9000ကျော်ရှိတဲ့ယဟန်တပါးကိုလှူတဲ့ကုသိုလ်အကျိုးနဲ့ ခု၅ပါးသီလ၈ပါးသီလရှိလူဒီဟုတ်လူတဲ့အကျိုးတူပါမလားမတူဘူးမတူဘူးဆိုတော့လူရဲ့အကျိုးနားရတဲ့ပုဂ္ဂိုလ်ချင်းဘယ်သွားလူမလဲတန်ဃာတော်ရွေးလူမှာပေါ့ဟုတ်တယ်မလားတန်ဃာရဲ့ရွေးလူမှာပါပဲဘာလို့လဲအကျိုးများတာကိုဘုံတပိသအကျိုးနဲ့တာလို့ရှင်တာအကျိုးများတာလို့ရှင်တာများတာလို့ရှင်တာဟောဖုန်းနဲ့လို့ရှင်တာပါပဲလေအဘုန်းတသံဃာကိုထူတာပါပဲလေ ဘုန်းကြီးလူခိုင်းကြဘုန်းကြီးဒကမကြီးတံမိတ်တယ်ဆရာတော့လူတွေမဖိတ်ဘူးလားမဖိတ်ပါဘူးဖိတ်တယ်မလို့ပါဘူးဒီမှာသံဃာတွေရှိတာပဲလို့ပြောရတယ်အဲဆရာတော်ကကိုနိစ္စနိစ္စလူတွေဖိတ်မအောင်မှာပေါ့ဖိတ်ဆရာမလို့ပါဘူးလေလူတွေကသူအိမ်မှာသူထမင်းစားနေတာပါပဲဘုန်းကြီးဘုန်းကြီးလူရခိုင်ကလူတွေမဖိတ်ပါဘူးတခါတခါတလေနဲ့ပပပါတာပါပဲဒါကြောင့်အလှရဲ့အကျိုးဆိုတာဟာအလှကံပုဂ္ဂိုလ်လဲသီလရှိတယ်လှပေးပုဂ္ဂိုလ်လဲသီလရှိရဆိုရှင်အကျိုးအလွန်များတယ် လူဘဝလူလောကအနေနဲ့ကတော့ဂတိကိုးထောင်ကျော်သီလဗဏိနဲ့မှမရနိုင်ဘူးလူတွေမှာဆယ်ပါးသီလအများဆုံးပဲလူတွေကဆယ်ပါးသီလအများဆုံးပဲဒီတက်ပိုးသီလမရှိဘူးညာတော်မှာဘလာရှိတယ်လေဂတိကိုးထောင်ကျော်ရမဟုတ်နော်ထောင်မဟုတ်ဘူးနော်တောင်းသိသန်းမဟုတ်ဘူးနော်ဂတိပေါင်းကိုးထောင်ကျော်ရှိတယ်တဲ့ကြည့်ဘုရားမြတ်စွာသာသနာတော်ကြီးနဲ့တွေ့ရတဲ့အခါမှာဂတိကိုးထောင်ကျော်သောကိုကြီးသီလရှိတဲ့ယဟန်တော်သံဃာတော်များတို့လှူလိုက်ရတယ်ဆိုတာစိတ်ထဲမှာဝမ်းသာဖို့ပါပဲဒါကြောင့်မို့ ကုသိုလ်ဇော့၅ချက်မှာပထမဇော့ထက်တန်ရင်လက်ရှိပြစ္ဆုတ်ပံဘဝမှာအကျိုးပေးတယ်တတမဇော့ထက်တန်ရင်ဒုတိယဘဝမှာအကျိုးပေးတယ်အလယ်ဇော့၅ချက်ထက်တန်ရင်တတိယဘဝကစပြီးတော့နိဗ္ဗာန်ရတဲ့ကလာတိကျိုးပေးတယ်အဲ့ဒါကြည့်ဒါရမို့နတ်ပြည်မှာတခွားသေးတစ်လုံးနဲ့တမာရွယ်လေးတစ်စည်းနဲ့သူတို့ဘာတွေကျိုးတွေပေါ်နေတယ်လဲအင်တန်ကြည့်ကြတဲ့နတ်ပြည်မိုင်းတွေပေါ်နေတာမဟုတ်လားအဲ့ဒါတွေက ဇော့ကုသိုလ်ထက်မြက်ပုံပဲဘုလိုပိဿတနေ့သောအခါမှာအရှင်အရှင်မမကလန်နတ်ပြည်ကြွားတာခါကြတော့နတ်သားနတ်သားမရှိဘဲနဲ့နတ်သမီးတွေဘာဘသူမှမရှိဘဲနဲ့အဘိမာကြီးတခုအင်တန်ဆန့်ကျင်နတ်လှနတ်သားနတ်သမီးတယောက်မှမရှိဘူးအဲ့လိုဘသူမှမရှိဘဲနဲ့ဘိမာကြီးကိုသွားတွေ့တယ်အရှင်မမကလန်မေးတယ်ဟဲ့ဒီဘိမာကြီးမှာနတ်သားနတ်သမီးတယောက်မှမရှိပါလားဘသူဘယ်သွားကြတော့ဆိုတော့အရှင်ဖရာတဲ့ နန္ဒီယတထေကြောင့်တကာကြီးနန္ဒီယတထေသေရင်နေမဲ့ပြီးမှန်ပါဗျာတဲ့နန္ဒီယတထေကဘာနာတိမကြောင့်တန်ခါဒါနာကြောင့်ဆောကြောင့်ဆောလှူဒန်းထားတာမသေးသေးဘူးနန္ဒီယတထေကမသေးသေးပဲမသေးသေးပဲနဲ့ဘာဖြစ်နေလဲတာဝတိတမဘိမိုင်ပေါင်းနေတယ်ရှင်မမကလန်ကြွလာပြီးတော့လူပြည်ရတော့ဖះကိုကြွရှင်မြတ်စွာဘုရားဒါနာကုသိုလ်ရှင်များဟာမသိမီနတ်ပြည်မှာဘိမှန်ပေါင်းနိုင်ပါသလားဘုရားလို့သတ်လျှောက်တော့ ချက်တာမဟုတ်ကလားငါဖះလာမင်းနေရသေးသလားသင်ကိုတွေးမဟုတ်ဘူးလားဖះကျွတ်တင်သိထားတယ်မဟုတ်လားဖះကျွတ်တင်သိနေတယ်နန္တရားတစ်ထိတ်မသိမီတဲ့ဘာဖြစ်နေတယ်လဲဘိမှန်ပေါက်နေတယ်အခုမနောတော်မှာတိုက်ကလှူတဲ့တကားတွေတောက်ရနတ်ပြည်မှာဘိမှန်တွေမပေါက်ဘူးလို့ဆိုနိုင်မလားထက်သန်သူတွေဘာဖြစ်မှာမလဲပေါက်နေပါလိမ့်မယ်ယောတိယောတော်ပုဂ္ဂိုလ်တွေကတော့ပေါက်ပါမလားပေါက်ပါမလားအေးအဲ့ဒါကြည်အဲ့ဒါကြည်အဲ့ဒါပါ ထာကိနမနတ်ပြည်မှာပါတဲ့ပုဂ္ဂိုလ်ရှိနေရှိနေပါရှိနေရှိပါလိမ့်မယ်တကုတ်ရှိတဲ့ပုဂ္ဂိုလ်လှူရင်မေ့ကြည့်ပေါ့လေဖုန်ကြီးကတကုတ်မရှိဘူးတော့တာရီကနတ်ပြည်မကြွားနိုင်ဘူးငါကောမြန်ရေးသားမှာပြည်ညိုကြတဲ့ကြောင့်တခါရည်တွေတခါတခါမားတွေဖယ်ပြီးမှပေါင်းနေတယ်လေတာရီကနတ်ပြည်မှာဖုန်ကြီးကတကုတ်ရှိရင်တက်ကြည့်တာပေါ့တက်ကြည့်ရဖုန်ကြီးသွားပြောပြီလားဆင်းလာပြောမှာပေါ့ဘယ်တခါရည်တက်နတ်ပြည်မှာဘိမာတွေပေါင်းနေတယ်ဆိုတာဖုန်ကြီးကလည်းအဲ့လိုတကုတ်မရှိတကုတ်မရှိတော့ညံနဲ့ရှင်ပြီးတော့ကြည်ရတာပေါ့လေဒါကြောင့်မို့ ဒါကြောင့်နန္တရားတစ်ထိန်များအကြောင်းတကာကြီးများမသိမိတဲ့အနေနဲ့ဘိမှန်ပေါင်းနေတယ်ဒါကြောင့်ဒါနကုသိုလ်အကျိုးများတဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကဒါနကုသိုလ်အကျိုးကိုငါဖျားသိသလိုသင်တို့သိမယ်ဆိုရင်မစားပဲနဲ့လဲလှူလိမ့်မယ်မဝတ်ပဲနဲ့လှူလိမ့်မယ်ဝတ်တဲ့အနေချုပ်ပြီးလှူလိမ့်မယ်စားမယ်ဆက်ဆက်ထမင်းပွဲလှူလိမ့်မယ်ကိုနေတဲ့အဲ့ရတိုက်တာတွေကိုလည်းပဲမနေပဲနဲ့တိုက်တာပေါ်ဆင့်ပြီးတော့လှူလိမ့်မယ်လှူရိပ်လိမ့်မယ် ငါဖះသိတဲ့ကဲသို့သင်တို့သိမဲ့ဆိုရင်ဒါနကိုသင်တို့လှူဒန်းလိုက်မယ်မစားပဲလဲလှူလိုက်မယ်မဝတ်ပဲလဲလှူလိုက်မယ်မနေပဲလဲလှူလိုက်မယ်လေဒါကြောင့်ဖះဒါနကုသိုလ်ကြိုကြည်မာလွန်လို့ခုသန္တာတေလပန္တိနိကိုရွာသူစပင်ဖះလှူလိုက်တာခုဘာဖြစ်သွားပြီလဲအဲမိဖះဖြစ်သွားတယ်မလားဒီဇောခုနှစ်ချက်မှာဘယ်ဇောထက်တန်သွားတယ်လဲသူအဲပထမဇောသူလှူရင်တယ်ဟုတ်လား ငါလှူရှင်ပါပြီတော့တယ်ငါမှကလည်းပတ်စံမရှိအဲငါဆပ်ပင်ဖြတ်ပြီးတော့ငါလှူမယ်ဟဲ့လို့တော့သူဆုံးဖြတ်လှူတယ်မဟုတ်လားဆပ်ပင်ဖြတ်ပြီးတော့လှူလိုက်တယ်မဟုတ်လားအမတန်ဒီအလောင်းလိုပါတော့ကြားဖို့တယ်မဟုတ်လားသူဝုံမဲ့အဝေါ်ကိုယဟန်တစ်ပါးကိုအဝေါ်မရှိတဲ့ယဟန်တစ်ပါးလှူတယ်မဟုတ်လားအမတန်ဒီဖြစ်အကျိုးရတယ်မဟုတ်လားမြတ်စွာဘုရားရှင်လက်ထက်လက်ကကြတာဥပ္ပလောင်ထေရီယဟန်တမဖြစ်သွားတာပါပဲဘာလှူတဲ့ကုသိုလ်တို့သင်္ကန်းလှူတဲ့ကုသိုလ်ပဲမဟုတ်လားဥမ္မာတိုင်းဖြစ်တဲ့ဆင်းရဲသူမာကလေး သုံးနှစ်ကျော်ခံမှရတဲ့ဝတ္တဇုံဝေါ်ဖို့လောလောဆယ်မှာသင်္ကန်းမရှိရနဲ့တခုတည်းမြအလူခံရလို့သိရွက်တွေခန္ဓာကိုယ်မှာစီးပြီးတော့ထွက်လာတဲ့ယဟန်တပါးကိုမြက်ကသူလှူလိုက်တာမဟုတ်ဘူးလားသုံးနှစ်ကျော်ခံမှရတဲ့အဝတ္တဇုံကိုလှူရဲဆိုတာနဲ့သလားဘုရားပြသလှူရဲပါမလားရဲပါတယ်ဖရာရဲပါတယ်ဖရာဟုတ်တယ်မလားရဲပါတယ်ဖရာအမတန်ဆိတ်ဆိတ်ရဲရဲသူလှူရတယ်လှူရတယ်မဟုတ်လားသူတရာတရာတရားသူထက်သန်တယ်မဟုတ်လားသူထက်သန်လိုက်တာကြီး အဲ့ဒါကြည့်နိဗ္ဗာန်မရမီဘဝအကျကျုပ်ပေးသွားရတာဥမ္မတန်တိဖြစ်ကြားဖို့တယ်မဟုတ်လားအဲမြတ်စွာဘုရားလည်းထရက်တဲ့ခါကျတော့အဲဥပလဝနာဂတိ80ချမ်းသာတဲ့တထိတ်တူတဲ့သောသမီးလာဖြစ်တယ်သာသနာပေါက်ထက်ဝင်တဲ့အခါမှာ15ရက်တင်မှာယဟန္တာမှာဖြစ်တော်မူတယ်ပါရမီကြည့်ကြလိုက်တာဘယ်ကုသိုလ်တွေလဲဒါနကုသိုလ်ပဲနိဗ္ဗာန်ပစ္စယဟောတုနိဗ္ဗာန်ယေရှုခရစ်သူလှူတယ်မဟုတ်လားဒါကြည့်ပထမစွာထက်တန်ရင်လက်ရှိပြစ္ဆုတ်ဘဝမှာကျုပ်ပေးမယ် တတ္တမဇောထက်တန်ရင်ဒုတိယဘဝအကျိုးပေးမယ်အလယ်ဆုံးကချက်ထက်တန်ရင်တတိယဘဝကစပြီးတော့နိဗ္ဗာန်ဒီကိုဥပလဝဏဒီဥမဒန်ဒီတို့ကဘယ်မှာထက်တန်သွားကြတယ်သူနိဗ္ဗာန်ရဒီကျုပ်ပေးသွားတာမဟုတ်လားဘယ်မှာထက်တန်သွားမလဲအလယ်ဆုံးငါချက်ပထမဆုံးလဲထက်တော့ထက်တန်တယ်တတမဆုံးလဲထက်တန်တာပါပဲအထက်တန်ဆုံးကဘယ်မှာထက်တန်သွားမလဲအလယ်ဆုံးငါချက်ဖြစ်လျက်ဘောမှာသူဆင်းရဲသေးတယ်လား ဥမ္မာတန်ဒီဖြစ်လို့တထေမျိုးမင်းမျိုးမှဖြစ်ကြတာလေနောက်ဆုံးမနိဗ္ဗာန်ရသွားတာပါပဲကြားတယ်မဟုတ်လားဒါကြောင့်ဒါနကုသိုလ်ပြုရင်စိတ်ကိုထက်ထက်တန်တန်ပြုယောတိယောတော့မပြုနဲ့တထောင်တန်လှူမယ်ဆိုရင်တထောင်တန်ရဲရဲရဲရဲလှူတသောင်းတန်လှူမယ်ဆိုရင်တသောင်းတန်ရဲရဲရဲရဲလှူတသိမ့်လှူမယ်တသိမ့်ရဲရဲရဲလှူရဲရဲရဲရဲလှူအသိဉာဏ်ပညာရှင်းပြီးတော့နိဗ္ဗာန်ပစ္စည်းရောဟောတူလှူလိုက်ပြီးသွားပြီအကျုပ်ပေးမှအမှန်ပဲအကြမ်းမို့ မြင့်မြတ်သောဒါနကုသိုလ်သည်မြင့်မြတ်သောအကျိုးကိုပေး၏မြတ်စွာဘုရားဟောကြားတော်မူတဲ့တရားတော်ဒေသနာတော်ဥတ္တရွေပန်ဆင်ပြီးတော့တေလပန္နလိနိဂုံးယွာသူဆင်းရဲသူမကနေပြီးတော့မိဖုရားကြီးဖြစ်သွားတဲ့ဝတ္ထုကြောင့်သက်တွေကိုမိမိရဲ့စိတ်ဓာတ်နှလုံးထဲမှာစွဲမြဲစွာမှန်သား၍ဒီနေ့လှူဒန်းရတဲ့ဒါနကုသိုလ်စောင့်တည်တဲ့သီလကုသိုလ်ပွားများအထောက်တဲ့ဘာဝနာကုသိုလ်အလုံးတို့ကြောင့်အိုရတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခစားသောဒုက္ခအလုံးတွေချုပ်ငြိရဖြစ်သောအငိဋ္ဌနိဗ္ဗာန်တရားတော်မြတ်ကို